بسم الله الرحمن الرحيم الحمد لله رب العالمين الذي خلق السماوات والأرض إن الصلاة ونسكي ومحياي ومماتي رب اشرح لي صدري ويسر لي امري واهل عقدة من لساني يفقه قولي. يعني هذا كولا سوداومي اسلام وجاو نوما قربانيا تبيا ياشي توكيا تسعيا အာဇကုလာဆူတောင်းတဲ့အစ္စလာမ်ဝတ်ကြောင်းတော်အုပ်ချုပ်ရေးအဖွဲ့ဝင်များနဲ့တပါယနေ့ကြွားရောက်ရောက်ရှိလာကြတဲ့အမျိုးသားအမျိုးသမီးများအားလုံးကိုကျေးဇူးတင်ရှိကြောင်းဥစွာပြောကြားလိုပါတယ်။အလရှင်မြတ်ရဲ့အခမ်းတော်မှာကောင်းကြီးမင်္ဂလာဖျားဖျားတက်ရောက်စေရမယ်ဆန္ဒပြု။ဒီနေ့ကျွန်တော် တင်ပြမယ်ခေါင်းစဉ်ကကျမ်းတော်မြတ်ကုရ်အာန်မှာရှိတဲ့ဝေါဟာရများရဲ့အလိုသဘောဖိတ်ဆိုချက်ဆိုတဲ့ခေါင်းစဉ်အပိုင်းနှစ်ကိုတင်ပြမှာဒီနေ့ကမ္ဘာမှာရှိတဲ့အစ္စလာမ်သာသနာဝင်မွတ်စလင်အမျိုးသားအမျိုးသမီးများဟာ ကျမ်းမြတ်ကုရ်အာန်ရဲ့အပေါ်မှာလုံးဝတန်တရားကင်းပြီးတော့ယုံကြည်လက်ခံနေကြတယ်။တို့တော့ဒီစနစ်ကိုပြန်လဲသုံးသပ်လိုက်တဲ့အခါမှာမိမိတို့ရဲ့ဘဝတည်ဆောက်တဲ့စနစ်တစ်ခုလုံးမှာကုရ်အာန်တအုပ်တဲ့နဲ့မပြီးနိုင်ဘူးဆိုတော့ပြောနေကြတယ်လူအချို့ရှိတယ် ကုရ်အာန်ကိုကျင့်သုံးဖို့ဘယ်စောင်းတွေလိုတယ်ဘယ်အချက်လက်တွေလိုတယ်ဘယ်အကြောင်းအရာတွေလိုတယ်ဘယ်ပညာရှင်များရဲ့အယူဆတွေလိုတယ်ဆိုတဲ့သဘောတရားတွေကကုရ်အာန်နဲ့နေရာမှာဝင်ပြီးတော့ရှေ့သွဲဖက်ပြီးနေရာယူထားတယ်အဲ့ဒီစနစ်ကိုလက်ခံတဲ့လူအချို့လည်းရှိအဲ့ဒါကကျွန်တော်လည်းမဆိုင်ယနေ့ကျွန်တော်ပြောမဲ့ခေါင်းစဉ်ရဲ့သဘောမှာပထမဆုံးကျွန်တော်သင်ပြတယ် တယောက်ဒီအကယ်၍များမိမိရဲ့ခန္ဓာကိုယ်အာဟာရဖြစ်ဖို့တိုးတက်ဖို့မျိုးဖို့အာဟာရအစာအတော့ကိုစားကြအဲ့ဒါလို့စားတဲ့အခါမှာကျမရဲ့အတွက်တိုးတက်ဖို့မျိုးမဲ့အာဟာရမျိုးကိုစားတဲ့အခါမှာအစိတ်ကိုစားတယ်အစိတ်ကြီးစားပြီးတော့သူက အာဟာရဖြစ်တာတွေစားနေတယ်လို့ထင်နေမယ်ဆိုရင်လူကြီးမင်းများဘယ်လိုသဘောပေါက်မိမိရဲ့ခန္ဓာကိုယ်မှာအဆိပ်အတောက်ဖြစ်စေမဲ့အာဟာရကိုစားနေပြီးတော့အင်အားတွေဖူးမျိုးလာမယ်လို့ထင်နေမယ်ဆိုရင်သူ့ဘဝမှာအဆိပ်အတောက်တွေဖြစ်လာတယ်ကျွန်တော်တင်းတင်းချေချာပြောမယ် အကယ်၍မွတ်စလင်တဦးတယောက်အနေနဲ့အလရှင်မြတ်ရဲ့တမတ်ပြထားတဲ့ကျမ်းမြတ်ကုရ်အာန်အပေါ်မှာ လုံးဝတန်တရားကိပြီးလက်ခံထားပြီမယ်လို့မိမိတို့တက်တာမှာနေထိုင်သွားလာ ပြောဆိုဆက်ဆံတဲ့ဇီဝအလရှင်မြတ်ရဲ့လမ်းညွန်ချက်ကုရ်အာန်ကျမ်းမြတ်မဟုတ်ပဲနဲ့ အစ္စလာမ်ဘာသာရေးဆိုင်ရာတည်သုံးမှုမှာကုရ်အာန်ပြင်ပကအယူဆတွေသဘောတရားတွေတမန်တော်စနစ်မဟုတ်တဲ့ပညာရှင်များရဲ့စနစ်တွေကိုလက်ခံထားပြီးမှတေချာချာပြောရင်ရှိုင်တွန်ရဲ့စနစ်ကိုလက်ခံထားပြီးမှအလ္လာဟ်ရှင်မြတ်ရဲ့လမ်းညွှန်ချက်ကုရ်အာန်အတိုင်းဖြစ်တယ် ထင်နေတဲ့လူတွေရှိနေကြဗရန်ကြမြပြင်ပကနေပြီးတော့ရှိုင်တန်စနစ်ကိုလက်ခံပြီးမှသူတို့ရဲ့စနစ်ဒီအလာရှင်မြတ်ရဲ့ညွန်ကြားတဲ့နာညွန်ရဲ့အေဒါရဲ့ဖြစ်တယ်လို့ထင်နေတဲ့လူတွေရှိနေတယ်ဆိုတာကျွန်တော်ပြောတာမဟုတ်ဘူးကုရ်အာန်ဆူရာနံပါတ်9 အာယတ်တော်30မှာအလရှင်မြတ်ကိုယ်တိုင်ကကြီးညာတာဘယ်လိုကြီးညာထားလဲဆိုတော့ဖရီကန်ဟဒါ ည်မြတ်တမပြထားတဲ့အမှန်တရားရဲ့လမ်းညွှန်ချက်အပေါ်မှာယက်တည်နေနောက်တအုပ်စုကရှိုင်တွန်စနစ်ရှိုင်တွန်စနစ်ဆိုတာကုရ်အာန်ကျမ်းမြတ်ကိုဆန့်ကျင်တဲ့စနစ်ကိုရှိုင်တွန်စနစ်လို့ခေါ်တယ်အဲ့ဒီကုရ်အာန်ကျမ်းမြတ်ကိုဆန့်ကျင်တဲ့မင်ဒူနီလာအလာရှိမြတ်ရဲ့ဥပဒေပြင်ပကနေပြီးတော့အဲ့ဒီအချက်လက်တွေကိုသူတို့ اتخذوا اطوي اچھا لسو لکن پیو بھی بوا تیسا ہوئی جا رہے تھی شیئے پیئے لے دروگا وَيَحْسَبُونَ أَنَّهُمْ مُحْتَدُونَ သူတို့ကအလံရှင်များပြတဲ့ဟေဒါရဲ့လမ်းညွှန်ချက်အပေါ်မှာရှိနေတယ်လို့ယဟဆဘုန်သူတို့ထင်နေကြတယ်ဒီလူတွေ ရှိနေတယ်ဆိုတာကိုကျွန်တော်ဘက်ကတင်ပြတော့မဟုတ်ဘူးအလားရှင်မြတ်ရဲ့ကြမ်းမြတ်ကုရ်အာန်ကပြတယ်အဲဒီလူတွေရှိနေဖို့အချက်လက်အကြောင်းအရာတွေရတယ်ရှိလို့ရအောင်ရှိဘယ်လိုအကြောင်းအရာတွေလဲဆိုတော့ဆူရနမတ်နဲ့အာယတ်တော် هنا الثناء فويل للذين يكتبون الكتاب بأيديهم ثم يقولون هذا من عند الله ليشتروا به ثمنا قليلا ياشي معالي يكتبون الكتاب بأيديهم ورماشي لغوها رأي ဒီအလိုတော်ဖွင့်ဆိုချက်တွေဒီမှာလိုအပ်တဲ့စကားလုံးတွေကိုကျွန်တော်ဖွင့်ဆိုပါမယ်လူကြီးများများလက်ခံပြီးလက်မခံတဲ့ကျွန်တော်လည်းမဆိုင်ကောင်းပြီ يكتبون الكتاب بأيديهم သူတို့လက်တရားအတိတ်ပဲနော်သူတို့ရဲ့လက်များဖြင့်သူတို့ကျမ်းတွေပြည့်စုံကြမယ်ဒီခေတ်မှာလက်နဲ့ကျမ်းမရေးတော့ဘူးကွန်ပျူတာနဲ့ရေးကြကုန်တယ် နော်ကွန်ပျူတာနဲ့ရိုက်တော့ဟာခင်ဗျားကိုယ်ကလက်နဲ့ရေးရတယ်ကျွန်တော်ကွန်ပျူတာသိရောက်ပါတယ်ကျွန်တော်နားလေတဲ့ရပ်တူနဲ့ကိတာ BID ဟင်းဆိုတာကသူတို့ဤလက်များဖြစ်ဆိုတာလက်နဲ့ရေးတာယူရတာပေါ့သူတို့ရဲ့လက်များဖြစ်ရေးတယ်ဆိုတာသူတို့လက်ခံထားတဲ့အယူဆတွေသူတို့လက်ဝဲကျင့်သုံးနေတဲ့စနစ်စရာတွေ သူတို့လိုချင်တဲ့ပုံစံတွေကိုသူတို့ရေးမယ်ရေးပြီးရင်လူတွေကိုကြည့်ကြမယ်သမယဟူလူသူတို့ပြောကြမယ်ဟာဒါ min indillah ဒီဟာလေးလေငါတို့ရေးတာ ကြီးမြတ်ကြောင်တာလို့ကျွန်တော်တို့ကြားအဲ့ဒီလိုသူတို့လက်ခံထားတဲ့စနစ်တွေသဘောတရားတွေကိုသူတို့ရေးပြီးရဲ့ဟာသာမင်းအီဒီလာဒါလာဇီယာလာတဲ့အတိုင်းပဲပြီးလို့ရှိရင်ဘာလုပ်မှာလဲလျှက်တရူဘီဟီသမန်န်ကလီလေ ဈေးပေါ်ပေါ်နဲ့ရောင်းစားကြတယ်ဈေးပေါ်ပေါ်နဲ့ရောင်းစားမယ်ကုရ်အာန်တော့ကိုဘယ်လောက်ပြရမလဲကုရ်အာန်တော့ကို3500 4000 5000 1000ပေါ့ကုရ်အာန်မှာဟုတ်တဲ့ကျမ်းတွေတိတ်နဲ့ချီပြရတယ်နော်ကုရ်အာန်ကပြောတာကဈေးပေါ်ပေါ်နဲ့ရောင်းမယ်ဆိုတော့ဘာပြောတာလဲ ဒီကျွန်တော်တို့တည်တဲ့ငွေကြေးကိုပြောတာမဟုတ်ဘူးတို့တိတ်တထောင်တိတ်တသန်းဘီလီယံနဲ့ရပါပါစေအလားဒီမှာအဲ့ဒီကဘာမှအသုံးဘူးအဲ့ဒါဈေးပေါ်တယ်ဟုတ်အဲ့ဒီစနစ်တွေရှိနေတဲ့အတွက်ကြောင့်အစ္စလာမ်သာသနာဝင်တွေဟာကုရ်အာန်နဲ့ဖတ်လိုက်ကုရ်အာန်မဟုတ်တဲ့ဟာတွေဖတ်လိုက်ကျွန်တော်တရားပြောတာနော်ကျွန်တော်လည်းဖတ်တာပဲဖတ်ပါဖတ်တာ ယုံကြည်ချက်တဲ့ကုရ်အာန်မှာဟောတဲ့ဟာကိုယုံကြည်ချက်တဲ့မထည့်ပါနဲ့။ဘာဖြစ်လို့လဲဆိုတော့အလကအမိတ်ထုတ်တာ။ဆူရာလေးအဲ့နံပါတ်136မှာ والكتاب الذي نزل على رسوله လာရှိမြတ်စေလွတ်တဲ့ရဆူတမန်တော်အပေါ်မှာပြဋ္ဌာန်းချမှတ်တဲ့ကြောင်းကိုမင်းတို့အီမန်ယူရမယ်။ ပြုဒိဗ္ဗေကပါရသောတမနာပေါ်မှာမချတဲ့အကြောင်းကိုအီမန်မယူရဘူးလို့ပြောတာကျွန်တော်ဒါသဘောတရားပြောတာကောင်းပြီဗြဟ္မာပါတဲ့ဝေါဟာရများရဲ့အလိုတဘောဖိတ်ဆိုချက်နဲ့ပတ်သက်ပြီးကျွန်တော်ဆက်လက်ပြောတာဒီတဲ့ဘက်ကဆူရာဖာတီဟာမှာပါတဲ့ဟာကျွန်တော်ပြောတယ်ယနေ့ဆူရာဘကရောဆူရာနမနဲ့ကစား بسم الله الرحمن الرحيم ألف لام ميم လူတွေမသိနိုင်ဘူးလို့ပြောတဲ့လူတွေရှိအလားကလူတွေမသိနိုင်ချပေးတယ်ဆိုရင်အလားကိုမြင်ရမယ်အလားဘာလုပ်တာလဲအင်နာအန်ဇလ်နာကူရ်အာနန်အရဘီယာလာလကုမ်တာဂီလူန်အာရဘီဘာရာ ပြန်ချမှတ်တဲ့ဟာဒီကုရ်အာန်မှာအသင်တို့ရဲ့အသိတရားတွေအသိဉာဏ်တွေနဲ့ရှင်တွဲပြီးဘဝတည်ဆောက်ဖို့ငါကုရ်အာန်ကိုချပေးတာအာလီဘာလာနဲ့ချတာဆူရာနဲ့အာယတ်နဲ့ဆူရာဆန်နဲ့အာယတ်နဲ့အလီလာမ်မီစကားလုံးတော့ရှိတယ် ဘာလို့မသိနိုင်ဘူးဆိုတာက तू မသိလို့ပြောတာဖြစ်မှာပေါ့အယ်ကုရ်အာန်ဟူဒယ်လင်နာစ်လူသားအားလုံးအတွက်ကုရ်အာန်ဒီဘဝတည်ဆောက်မှုအတွက်လုံလောက်တဲ့ဉာဏ်ရည်ရဲ့အပြည့်ချိုင်ဝရမပါတဲ့သကလုံးတိုင်းကိုလူတွေသိနိုင်ခွင့်ရှိပြီးလက်ခံနိုင်ခွင့်ရှိပြီးကျင့်သုံးပိုင်ခွင့်ရှိအဲ့ဒီအလီဖ်လာမင်ကိုမရှင်းပြဘူးဆူရာနံပါတ်49အာယတ်တော် ၄၂ကိုကျွန်တော်ပြပြအဖလဲယတဒဘရူနလ်ကုရ်အာန်အမ်အလကူလူဘင်အက်ဖာလူဟာဘယ်လိုလဲအဲ့ဒီလူတွေဟာငါချပြလိုက်တဲ့ဟာဒီဂျန်တော်မြတ်ကုရ်အာန်နဲ့ပတ်သက်ပြီးတော့ တီတီချာချာဟာကနာလာအပြာအလာစူဇန်လေးလာဝေးခေါ်ခြင်းမပြုကြဘူးလားဟုတ်တယ်လေမပြုကြဘူးလားဆိုတော့ကျွန်တော်တို့ကလည်းလွယ်လွယ်ပဲမပြုကြဘူးလို့ဖြေလိုက်တာပေါ့အဲ့မှာဟုတ်ပြောတဲ့လူကပြောတယ်မစင်းသားနဲ့သူလည်းမစင်းသားတယ်တော့ကျွန်တော်လည်းမစင်းသားနဲ့ပြောတာအမ်အလာကူလူဘင်အက်ဖာလူဟာ အဲ့ဒီမှာတင်စားပြီးတုံးလာခိုင်ပေါ်နဲ့အများကြီးကိုလို့ဒါရဲ့အငိမ့်ပဲနှလုံးသားများကိုဖလွန်တိကေအဖိုင်လွန်အများကြီးတော့ကလောက်တွေမြောက်များစွာတော့တယ်တွက်ချက်လို့မရနိုင်တော့တဲ့တော့ကလောက်တွေဟာတဲ့အတင်တို့ရဲ့နှလုံးသားတွေမှာအစလိချခတ်ထားတာလို့ နှလုံးသားဆိုတာဘာကိုပြောတာဘုရားမှာကဲနဲ့ဘလူနဲ့ပတ်သက်ပြီးတော့တုံတာတဲ့အားရအများကြီးရှိတယ်အဲ့ဒီနှလုံးသားဆိုတာဒီဘယ်ဘက်မှာရှိတဲ့နှလုံးသားလက်တီးစုံလောက်ကိုပြောတာမဟုတ်ဘူးသူ့ရဲ့တကယ်ရိုးရိုးသားသားနှစ်နှစ်နှစ်ကာကစဉ်းစားတွေးခေါ်တဲ့အတွေးခေါ်အတိတ်တရားကိုပြောတာ တင်တို့ရဲ့စေသာတွေးခေါ်နိုင်တဲ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုမာရှင်မြတ်ကတော့ဘလောက်ဒီအထက်ထက်တန်းနဲ့ဘီလီယံနဲ့ချီခတ်ထားလားဆိုတာကမင်းတို့စဉ်းစားတွေးခေါ်မှုငါပိတ်ပင်တားမြစ်ထားသလားလို့မေးတာကျွန်တော်အကုန်စဉ်းစားတယ်လူကအိတ်ခံနေလဲစဉ်းစားတာပဲမနေ့ကဘာလုပ်မလဲဘဝလုံးမတော်အဲ့ရထားတဲ့စဉ်းစားတွေပဲဘာလုပ်မလဲပုဒ်ဆံမဟောမလဲဈေးကိုမအလုံးလုံး အားလုံးစင်တာစီးပွားရေးလူမှုရေးပညာရေးကျန်းမာရေးအားလုံးစင်တာတာပဲအစ္စလာမ်ဘာသာရေးဆိုင်ရာကိစ္စကြရင်စင်တာတွေးခေါ်မှုအပိတ်ခံထားရတယ်ဒါကိုယ့်ကိုယ်ခံတာလေဘယ်သူမှလာပေးတယ်မရအလားအလားကဖွင့်လာမှာပဲဘယ်သူလာပေးရကိုယ့်ကိုယ်ပဲဟာမစင်တာကတက်တာပါနော်ဟုတ်အဲ့တော့အဲ့ဒီကုရ်အာန်အလီဖ်လာမီကိုစဉ်းစားမယ်ကျွန်တော်တို့ဘာပြောတာလဲ ဒါကောက်ကွာပဲ။ဟောဘွား50ကောင်58ကမိတဲ့လူကြီးမင်းတွေမြို့သားမြို့တိတိရှိ။အဲ့ဒီချိန်မှာနိုင်ငံသားနေပြန် BOAC ဆိုတာနာမည်ကျော်လေးရင်ကုန် BOAC သူတို့ကကုရ်အာန်ကိုသဘောကျတယ်သဘောပေါက်တယ်ကောက်တော့ BOAC British Overseas operation ကိုစကလုံးလေးလုံးနေတယ်။အော်ဒီမှာလည်းရှိပါတယ်လေနဝကတော့နော်မဝတာတွေပါ။အဲ့ဒါဒီပဲ။ကိုရလာလာတဲ့ကုတ်ကလည်းလာတာ။အလေးပလာမီပါလေ။စဉ်းစားမယ်ကျွန်တော်တို့။ကျွန်တော်ပြောမယ်။ပါလေဒါပဲလို့ကျွန်တော်မပြောဘူး။ကျွန်တော်ရဲ့စဉ်းစားတွေးခေါ်မှုအလားခွင့်ပြုလို့ကျွန်တော်ဒီကပါလဲစဉ်းစားတွေးဖို့ပဲပြောမယ်။ လူကြီးမိမကြိုက်ရင်လက်ခံလိုက်ရတယ်ဖယ်ထုတ်လို့ရတယ်မှားတယ်ဆိုတာအမှန်ကိုလာပြောပေးပါကျွန်တော်လက်ခံပါကိုမကြိုက်တာနဲ့မှားတယ်လို့တော့မပြောနဲ့မကြိုက်ဘူးမကြိုက်ဘူးပြောတာမှားတယ်ပြောရင်မှန်တာကိုတင်ပြရအောင်နှစ်နဲ့နှစ်ပေါင်း6လို့ပြောရင်မှားတယ်ပြောဘလောက်ရတယ်၄ရတယ်ဆိုတော့ပြောအောင်ဟုတ်အလေးတီအော် လမ်းဒီပါတယ်ပညာရှင်တွေပြန်ကြတာပဲဖွင့်ဆိုကြတာပဲလမ်းဒီဂျိဘရီပြောတယ်ဒီပြည့်စုံခြင်းဖြစ်ဖြစ်တယ်လားထားလိုက်တော့လမ်းဒီလိုက်လာလိုက်လက်တွန်းပြပြ بمني محمد صلى الله عليه وسلم قولنا العشينيتي نعم ညီတော့အမောင်တုလွှမ်းနေတဲ့အချိန်လူသားများရဲ့တွေးခေါ်မှုယုံကြည်မှုစဉ်းစားမှုလက်တွေ့ကျင့်သုံးမှုတွေကအလရှင်မြတ်တမပြထားတဲ့ဥပဒေတလမ်းညွန်ချက်နဲ့လွဲပါပြီးတော့လုံချင်တာလုံနေတဲ့ခေတ်ကိုအမောင်ခေတ်လို့ခေါ်တယ်။အဲဒီလိုအမောင်တို့ကြတဲ့အခါမှာအလောရှင်မြတ်ကတမန်တော်မုဟမ္မဒ်ဆလ္လာလဟ်အလိုင်းဝါဆလမ်ကို ဒီကုရ်အန်ချဆူရာကဒါဆိုဒီကိမညာတိကတနေ့တခါနရမ်ဇန်29ရက်မှာဆောင်ရတယ်အင်နာအန်ဇလ်နာဟူဖီလိုင်လတ်လ်ကဒ်အဲဒီမှာလိုင်လတ်လ်ကဒ်ဒီကုရ်အန်ကိုလိုင်လတ်လ်ကဒ်မှာချရဲအဲ့ဒါညညဆိုတာလူသားတွေကအတွေးပေါ်တွေအယူဆတွေ ဒီသုံးမှုတွေကအလဥပဒေနဲ့ဆန့်ကျင်လာတဲ့အခါမှာဆိုအလရှင်မြတ်ကအမှန်တရားဖြစ်တဲ့ကြံလမ်းညွှန်တဲ့ဝဟီဟိုခိတ္တိုင်ခိတ္တိုင်ချတဲ့နောက်ဆုံးတမန်တော်မုဟမ္မဒ်ဆလ္လာလဟ်အလိုင်းဝါဆလမ်ဆိုတော်မြတ်ကိုကုရ်အာန်ကျမ်းမြတ်ချတယ်ဒီဘက်ကိုဖတ်တယ် ذلك الكتاب لا ريب فيه တိပါလေဒါလေးများပါပါလေ လ်ကီတာလာရိုက်ဘာဖီဒီကျမ်းထဲမှာလုံးဝတန်တရားကင်းရှင်းတော်ကျမ်းဖြစ်ပြီးကြိုက်တယ်ပါလားဗျာဖတ်ဒီကျမ်းထဲတွင်လုံးဝတန်တရားကင်းရှင်းတော်ကျမ်းဖြစ်အဘိဇာပြောကျင်တဲ့ပုံစံအများကြီးရှိတယ်ပညာရှင်တွေအများကြီးရှိတယ်ဇာတိကဆိုတာဤအရာလားထိုအရာလား Hoya. That person singular masculine gender. Tatyananda Pohentike Hoya. အဲ့တော့အဲ့ဒီတိုင်းတရားကြလိုက်ထိုချမ်းသေးတွေလို့ပြပါရပြန်ထိုချမ်းသေးတွေဆိုလဲဒီကုရမဟုတ်ဘူးဖြစ်သွားလိမ့်မယ်။ဒါကြောင့်ပညာရှင်တွေကဒီချမ်းလို့ပြန်မှားတယ်လို့ကျွန်တော်မပြောဘူး။ကုရ်အာန်ကျမ်းမြတ်ကပြောတာက that person singular masculine နဲ့ပြန်လာတာကို first person singular masculine နဲ့ပြန်လို့ရှိကြလားပြန်မှာကိစ္စမရှိဘူးတို့တော့ရှင်းနေကြတယ်ဘာဖြစ်လို့ဇာတိကတောင်းရလဲဆူရာနံပါတ်30အာယတ်တော်တင်မတိ تلك آيات الكتاب الحكيم အဲ့ဒီမှာ تلك နဲ့တူ تلك နဲ့တပ်ပါစေ singular you are feminine gender အမှားကြီး ဒီဘက်ကကိတာနော်အာရပါတဲ့အတွက်ကြောင့်သူကအမှားတွေပုံနေနေတာပါဘာဖြစ်လို့တတိယနန္ဒာနဲ့ညောတတိယနန္ဒာညောမှမယ်ဘာဖြစ်လို့ဆိုဒီကုရ်အာန်ကိုပြောတဲ့အခါမှာတမန်တော်ရဲ့မူပိုင်မဟုတ်ဘူးတမန်တော်စိတ်ကြိုက်ပြောတာမဟုတ်ဘူးအဲ့ဒီညွှန်ကြားချက်ကဘယ်ရလာလဲတတိယနန္ဒာ တစ်ကိအလားရှင်မြတ်ရဲ့သတ်မှတ်ပြထားအတိပြုတဲ့ကျမ်းဖြစ်လို့ဇာယိကလို့တုံးတယ်ဒါကတမန်တော်ရဲ့စိတ်ကြိုက်ငါပေါင်းကြည့်ရဲ့အကြိုက်မဟုတ်ဘူးလို့ပြောတာဒီသတ်မှတ်ပြထားတဲ့ဥပဒေဟာတတိယနံစားလို့ကျွန်တော်တို့ပြထမ်းတဲ့အလားရှင်မြတ်ရဲ့ဌာနတော်မှာပြထမ်းတဲ့ဥပဒေဖြစ်တဲ့အတွက်ကြောင့်ဇဲလိကလိကိတာလို့ပြောတယ်အဲဒီကိတာကအလေးပြန်တတ်တာပဲ အဘိစာကြွတဲ့ပုဂ္ဂိုလ်အလိဖ်လန်တတ်တဲ့သကလုံးတွေ definite တခြားဟာကိုမညွှန်ဘူးဒီကုရ်အန်တအောက်ကလွယ်ရမှာမဟုတ်လာရိုင်းလာရိုင်းဘဖီဒီထဲမှာတန်ရမရှိဘူးလို့ပြောတဲ့ထဲမှာဟိဆိုတဲ့စကားလုံးထပ်ထည့်ပြီလာရိုင်းဘဖီဟိရတာဖီ ဖြစ်လို့လဲတစ်ကိကမ္ဘာလူသားသူတရားလုံးလုံးဝတန်တရားကင်းရှိပြီးလက်ခံရမယ်ကျမ်းဒီထိုရှင်မြတ်တမပြဌာန်းဟာဒီကုရ်အာန်ရဲ့ဥပဒေတစ်ကိတအောင်သေးကိုပဲညွှန်းတာအစ္စလာမ်ဘာသာရေးဆိုင်ရာဘယ်ကျမ်းမှမပါဘူးအစ္စလာမ်ဘာသာရေးဆိုင်ရာရှိသမျှကုရ်အာန်ကလွယ်တဲ့ကျမ်းတွေလေ့လာကြည့် ဤကျမ်းဒီလာလိုက်ပါဖီလို့ဘယ်တော့မှမရေးဘူးရေးလို့လည်းမရဘူးဟုတ်တယ်လေမုတ်တကင်းဒီကုရမာပါတဲ့ဥပဒေသားတွေလမ်းညွှန်ချက်တွေဟာဘယ်လိုအတွက်ဖြစ်သွားမှာလဲတဲ့မုတ်တကင်းအတွက်ဖြစ်သွားတယ်အစရနဲ့185မှာ your Al Quran will tell me nas. That are we know nas. ولو كان من عند غير الله لوجدوا فيه اختلافا كثيرا. قرآن ألا هو إلى ما هو بوسوي. قرآن تما ميو ميا زوالو كوي لوي جت بيم. قرآن ما كوي جت. هي روما مشيا. كنارو أجيوسا كوي لين كوي لين. อัลกุรอานฮุดัลลินนาสระกะ မူလအဖြစ်အလာရှိမြတ်ကြီးကျမ်းမြတ်ကိုယ်တော်ကိုကမ္ဘာလူသားစုတရားလုံးတွေ့ချတာအာရပ်အတွက်မဟုတ်ဘူးအိန္ဒိယအတွက်မဟုတ်ပညာရှင်များအတွက်မဟုတ်ဟုတ်ကဲ့မတိုင်အောင်ရှိမဲ့လူအလွာအပီးဒီအတွက်ဘဝနာညူချက်လုံလောက်တဲ့စနစ်ဖြစ်ချတယ်အဲ့ဒါလို့ချပြီးမယ်လို့ဘာဖြစ်လို့ ဟိုတယ်လင်မတ်တကီဖြစ်သွားရတာကုရ်အာန်ကိုပါဇက်နဲ့လက်ခံတဲ့လူရှိတယ်လက်တွေ့မှာကုရ်အာန်မပါတဲ့လူရှိတယ်ကုရ်အာန်ကိုပါဇက်နဲ့လက်မကောင်လက်တွေ့မပါတဲ့လူရှိတယ်တချို့ကကုရ်အာန်ကိုပါဇက်နဲ့လက်မကောင်သူ့ဘဝတိဆောက်တဲ့စနစ်အားလုံးကုရ်အာန်တိုင်းဖြစ်နေတဲ့လူတွေရှိတယ်ဟုတ်ဟာဒီကုရ်အာန်လူအလောအသီးသီးအတွက် ပြထားတဲ့ဥပဒေဖြစ်ပြီမဲ့လို့ကုရ်အာန်အပေါ်မှာလုံးဝတန်မြတ်ကင်းပြီးယုံကြည်လက်ခံလိုက်နာကျင့်သုံးသူများကိုမတ်တကင်းခေါ်တဲ့အဲ့ဒီလူတွေကကုရ်အာန်နားယူတဲ့ကိုတို့လို့ရသွားမှာတဲ့အာမတ်တကင်းရာကျွန်တော်တို့အများနာလေတဲ့စကားနဲ့ပြောရင်တော့တကွာရှိတဲ့လူကိုမတ်တကင်း တကွာရှိတကွာမရှိတဲ့လူတဲမှာကျွန်တော်ကနာတယ်လူတွေပြောတာဒီလူတော့တယ်ကြားတယ်တကွာလုံးဝမရှိဘူးအဲ့ဒါကသူတို့တတ်မှတ်တဲ့တကွာကျွန်တော်လည်းတတ်မှတ်တယ်လေအာဒီပုဂ္ဂိုလ်ကဘယ်လိုတကွာရှိလဲဟိုလည်းဖိတ်တယ်ဟိုဆိုင်မတောက်ဘူးဒီဆိုင်မတောက်ဘူးနော်ဟိုလိုအောင်တော့တယ်ဒီလိုနေတယ်ဒီလိုလုပ်တယ်အဲသူတို့ရဲ့တတ်မှတ်တဲ့တကွာပေါ့နော် အဲ့ဒါကျွန်တော်တော့ပြောရမှာမျိုးနဲ့ကျွန်တော်သွားလာနေတယ်ကျွန်တော်တော့ပြန်ဆွဲရမှာအဲ့တော့အလရှင်မြတ်ကတက္ကဝါရှိသူများရဲ့အရင်အတွေးယုံကြည်ချက်ကြည်တုံးမှုကိုအလာတတ်မှတ်ထားတာကိုတင်ပြအလာတတ်မှတ်တဲ့တက္ကဝါရှိတဲ့ပညာရှင်နဲ့လူတွေတတ်မှတ်တဲ့တက္ကဝါရှိတဲ့လူနဲ့ ကွာဟဝါရင်တော့ကျွန်တော်လည်းမတတ်ဘူးအဲ့တော့အလရှင်မြတ်ကတကွာရှိတဲ့လူကဘာတူလဲလို့ပြောလိမ့်မယ်ကုရ်အာန်မှာအာယတ်တော်တွေအများကြီးရှိတယ်တကွာနဲ့ပတ်သက်ပြီးဒီနေရာကနေသင်ပြခဲ့တဲ့ဆရာကြီးအများကြီးတကွာလုံးမှာတကွာနဲ့ပတ်သက်ပြီးသင်ပြတဲ့ပုဂ္ဂိုလ်ကြီးဆရာကြီးအများကြီးအဲ့ဒါကျွန်တော်မပြောဘူး အလရှိမြတ်ကတကွာရှိရဘဒူလဲဘာယုံကြည်တယ်ဘယ်လိုအရေးချင်းရှိတယ်ဘာဒီလုံးတယ်လဲဆိုတာကိုကုရ်အာန်မှာပြခန်းတဲ့အတိုင်းကျွန်တော်သိပြအလ္လာဒီနာယူ တကဝါရှိတဲ့လူတွေဟာယုမီနူနာလို့တော့အာမန်နူလို့မတော်ဘူးအာမန်နူဆိုတာ past tense ယုံကြည်ခဲ့ကြပြီးတော့သူများယုမီနူနာဆိုတာသူတို့ယုံကြည်လာကြလိမ့်မည်တဲ့မယုံဘူး ကျွန်တော်တို့ကပြောတာသူတို့ကအခွဲရအောင်ယုံနေဆိုတော့အခွဲရအောင်ယုံနေဆိုတာကကျွန်တော်ကြိုက်အခွဲရအောင်ယုံတာကအိမ်ပြန်ရှိကိုတိပြီးတဘောပေါက်ပြီးယုံအောင်အဲ့ဒီအခွဲရဆိုတော့ guide ကိုအခွဲရလို့ဘာသာပြန်လိုက်တဲ့စနစ်ကြီးဘာကိုပြောတာသူ့ရဲ့အလိုတဘောကပါ guide ဆိုတာကတာမာမျက်စိနဲ့ တာမန်အခြေအနေမျိုးနဲ့တွေ့မြင်နိုင်တဲ့စွမ်းအားမရှိဘူးသူ့အတွက်အကွယ်ပဲတွေးရကြည့်လိုက်ညီရဲနေလိမ့်မယ်သူက guide ကပါလေအဲ့ဒီတွေးတွေမှာရှိတဲ့အဖြူကျိတ်တွေကိုသူမြင်ရတယ်အရေးဖြစ်တွေးလိုက်မယ်တွေးလို့တို့တော့တွေးရတကယ်တမ်းအလုံးလေးတွေအဖြစ်ကိုသူမတွေးအဲ့ဒါ guide တကယ်အရှိတရားကိုသူမသိဘူး အဲ့တော့အပင်တွေကြီးထွားလာတယ်ပွင့်နေအရွယ်တွေအသေးတွေသေးလာတယ်သူမှ guide ရှိတယ်အဲ့ဒီလိုဖြစ်ပေါ်လာဖို့ guide ကနေအလုံးလုံးပေးတယ်ပေစီတွေအခက်တွေအရွယ်တွေကိုလိုအပ်တဲ့ရိတ်ကားတွေပို့ပေးတယ်အဲ့တော့အဲ့ဒီတပွားရှိတဲ့လူကတာမန်မမြင်နိုင်တဲ့မသိနိုင်တဲ့ပညာရက်တွေကို သူတို့ယုံကြည်လာကြမယ်ဆိုရင်သူတို့ဒီတပြေးပြေးချင်းအလားရှင်မြတ်ရဲ့ဖန်ဆင်းမှုဘိုင်ဆိုင်ရာလူတက်ရှိတက်မဲ့ပြီးရင်နော်ယောဂဗေဒဇီဝဗေဒအန္တဝဗေဒစัจ java ဗေဒအားလုံးကိုလေ့လာပြီးနောက်ဆုံးဒါတွေကအလောရှင်မြတ်ရဲ့ထိန်ချုပ်မှုအလားရှင်မြတ်ရဲ့အုပ်ချုပ်မှုအလားရှင်မြတ်ရဲ့ဖန်ဆင်းမှုမှာရှိနေတယ်အလားရဲ့အလိုတော်ကြအားလုံးဖြစ်နေတယ် ربنا ما خلقت هذا باطلا إن يوم أنا بأيام ما أجاوب حنتنا အဲ့တော့တပွားရှိသူများဒီတကယ်တာမန်လူတွေမသိတဲ့ပညာတွေကိုတတ်ကျွမ်းတဲ့ပုံကိုယ်တွေဖြစ်ရမယ်ခင်ပညာတတ်တွေဖြစ်ရမယ်လို့ပြောတာခင်ဗျာပြောတယ်လားပြောတယ်လို့တော့အပြင်မှာပြောလို့ရတယ် ဒါပေမဲ့ကျွန်တော်ဒီပေါ်မှာစကားပြောမယ်မတ်တပ်ဖြစ်စီထိုင်ရဲဖြစ်စီပြောရင်ကျွန်တော်ပြောတယ်နော်ကုရ်အာန်အထောက်အထားမှာပြတယ်တော့တက္ကဝရှင်များဟာစัจ java လာအနန္တမှာရှိတဲ့တက်ရှိတက်မဲ့အားလုံးကိုသိရှိလေးလာထားတဲ့လူတွေဖြစ်တယ်ဆိုတဲ့အထောက်အထားကုရ်အာန်ဆူရာနံပါတ်30အာယတ်တော်6မှာပြောတာ إن في اختلاف الليل والنهار وما خلق الله في السماوات والأرض لآيات لقوم يتقون إن في اختلاف الليل والنهار ကျွန်တော်နေ့ညညကြောက်အခုဆိုညကိုကျွန်တော်ပုံဆက်ပြီးပါတနေ့တော့ညပူတာဟုတ်နော်နေ့နေ့ညနေဘာကြောက်ပြောင်းတယ်လဲဒါအများရှိလူတန်းနဲ့ပြည်ပါကဘာ1100နောက်က1200 အတွင်းမှာအဲ့ဒီနှုံးနဲ့လဲနေလို့ဟုတ်အဲ့ဒီနေ့ညတွေပြောင်းလဲတာအားကြောင့်ပြောင်းလဲတာဝါမာခလကောလောဟဖစ်ဆမာဝါဒီဝါလောရှိတယ်များအနန္တစัจ java လာတွေအလရှင်မြတ်တာအသိခဲ့တယ်မှာပြီးရတဲ့ကဘာကျူရေပေါ်မြေအောက်ရေပေါ်ရေအောက်ကဘာအတွင်းအပြင်လေတုကအပေါင်းအားလုံးကိုဖန်ဆင်းခြင်းပါအဲ့ဒီလို ဖန်ဆင်းလိုက်တဲ့အတွက်အလားရှင်မြတ်ရှိကြောင်းဖန်ဆင်းကြောင်းထိမ့်သိမ့်ကြောင်းအုပ်ချုပ်ကြောင်းခိုင်လုံသောတက်တည်အထောက်သားတွေဟာဘုရုသက်ဖြစ်တော်မလဲလေဒီကောင်းမင်းရက်တပူတကွာရှိသူများအတွက်ဒါအလားရဲ့တက်တည်လက္ခဏာရတော့အဲ့တော့တကွာရှိတဲ့လူကအလားရဲ့ဖန်ဆင်းမှုပိုင်းဆိုင်ရာအားလုံးကိုတနည်းနည်းနဲ့သူကလေးလာသိရှိတာလေပညာတတ်ပြီးဖြစ်ရတယ် အဲဒီလိုယုံကြည်လာလိမ့်မယ်တာမန်အမြင်နဲ့အမြင်ကိုတစ်ဖြည်းဖြည်းကျွန်တော်တို့အရင်ကနော်ကဘာမှာတယ်လီဖုန်းစပေါ်တဲ့အချိန်မှာအာရပ်နိုင်ငံမှာတက်ရောက်တာမဝယ်ဘူးပြဘယ်ကနေဘယ်ကနေဘယ်ဆိုင်ကကပြောတာလဲဒါနဲ့ရောင်းတဲ့လူကလည်းလေရဆိုင်ကကုရ်အာန်ဖတ်မှလာတာဟာတက်တယ် ရှိုက်တန်ကုရ်အန်ပဲဖတ်မယ်ဒါဆိုခင်ဗျားနားထောင်ဆိုဘာလဲကုရ်အန်ဖတ်ပြကုရ်အန်ဖတ်ပြတော့ငါကြားလိုက်ပါဟာရေရှိုက်တန်ကြီးကွာဒါသာလတ်စတိုရှိုက်တန်ရှိုက်တန်ဖြစ်နေအဲ့တော့ပဲဟုတ်ပြီအဲ့တော့အဲ့ဒီလိုတပြေးပြေးချင်းအည်တွေးပြီးပြီးပြီးလာပြီးတဲ့အခါမှာဒါတကွာရှင်ကရဲ့အည်တွေးတော့ဒီပီလာတွေတား ويقيمون الصلاة အဲ့ဒီတကွာရှင်တွေဟာယုတ်ကိမှုဆိုတာဖတ်တာမဟုတ်ဘူးနော်ဆလတ်ဖတ်တာမဟုတ်ဆလတ်ဝုပြုတာလည်းမဟုတ်ဘူးနော်ယုတ်ကိမှုဆိုတာတီတီချာချာခိုင်ခိုင်မာမာအဲ့ဒီရဲ့အလားပြထားတဲ့ဥပဒေတအပေါ်မှာအခိုင်အမာရပ်တည်မယ်တီဆောက်မယ်လက်ခံမယ်အဲ့ဒီအပေါ်မှာပဲကြင့်သုံးမယ်နော်အဲ့တော့ ومما رزقناهم ينفقون အဲ့ဒီလိုသူတို့ငါရှင်မြတ်ချီးမြှင့်တဲ့အရေးအတွေးတွေပညာရတွေငွေကြေးတွေငွေကြေးတွေပစ္စည်းဥစ္စာတွေအသိပညာတွေအတတ်ပညာတွေကာယညာနာအဲ့ဒီစွမ်းအားတွေကိုတဲ့ယွန်ဖီကွန်သူတို့နဲ့ သူတို့ရဲ့ပတ်ဝန်းကျင်လူအတိုင်းဝိုင်းရဲ့လူသားသူတရားလုံးမိမိအိမ်မိမိရပ်ွယ်မိမိမျိုးမိမိနိုင်ငံမိမိကမ္ဘာအာရီလူသားသူအားလုံးတဲ့ကိုမျှဝေသုံးဆွဲကြလိမ့်မယ်တကူကောင်းမဆန်ဒါပါလေတကွာရှိသူများရဲ့အရေးကြီးဆက်ပြော ဆိုတာနဲ့အာယတ်၄ရဆက်ဝလ္လဒီနာယူမီနူနာဘီမာအွန်ဇီလာအိလိုင်ဝမာအွန်ဇီလာမင်ကဘလီဝဘီလာခီရာတီဟွန်ယူကီနူအဲ့တကွာရှိတဲ့လူတွေကနောက်ဘာတွေယုံဘူးလဲပြောပြကျွန်တော်ကကုရ်အာန်ပါတဲ့ဝါဟာရအလိုတော်ရှင်းပြတယ်နော်အဲ့တော့အဲ့ဒီတကွာရှိတဲ့လူတွေက ယုံမင်းနူနာတို့ယုံတယ်ယုံကြည်ရလိမ့်မယ်ဘီမာအွန်ဇီလာအလိုက်အမှန်တော့အသိတမန်တော်ထံကိုချပြီးတဲ့ဟာဒီကုရ်အာန်ကိုသူတို့ယုံတယ်ဝမာအွန်ဇီလာမင်ကဘလီအတေတမန်တော်မပွင့်ပြီးကရှင်းတမန်တော်ရဲ့ထံချပြီးတဲ့ဂျာနီကိုသူတို့ယုံတယ်အဲ့ဒါယုံကြည်ချက်တည်းမပါတာပါ ဗရန်ကြက်မြက်ကြပြီးနောက်ပိုင်းဘယ်စာအုပ်မှတော့မလို့ရုပ်ရင်တက္ကဝါမရှိဟုတ်ပြီဒါလည်းဂျမ်းမြတ်စကားလေးပြောတာချင်းနဲ့နေအရှင်မြတ်ကျေးဇူးတော်ပါဗျာဒီပလီအုပ်ချုပ်ရေးအဖွဲ့ရတာဝန်ရှိပုဂ္ဂိုလ်ကြီးကျွန်တော်ရဲ့စုပိသားတွေမိသားစုတွေဂျမတ်တို့ဂျမတ်သားတွေရဲ့စုမုံတော်နဲ့ကျွန်တော်ထိုင်းနိုင်ငံမှာကျွန်တော်အောင်တော့အကျိတ်ကို ဖိတ်ပြီးရှိရမြောက်ဆယ်ရမြောက်မှာကျွန်တော်ကိုဓာတ်ခင်မယ်တဲ့နောက်ထပ်မပွားအောင်ပါနော်နောက်ထပ်မပွားအောင်ဓာတ်ခင်ဓာတ်ခင်ရဲ့အခန်းကကျွန်တော်မှန်းတာပေါ့ပေ30ပေါင်ဝင်ပတ်လေလောက်ရှိစက်ပစ္စည်းကရိယာအစုံရှိတယ်ဗာမျိုးစားတွေလည်းတော့ကျွန်တော်ကျွန်တော်အိမ်ကျန်လမ်းလျှောက်လို့မရကျွန်တော်ကဝီချဲနဲ့ အခန်းထဲဝင်တဲ့အခါမှာကျွန်တော်တော်တော်အံ့မတင်ပါကျွန်တော်အပန်းတန်ကြားတယ်ဘာအပန်းလဲဆိုတာမဒီနာမြို့ကရှေ့ဆောင်ဆရာဖတ်တဲ့ကုရ်အာန်နဲ့အပန်းကြားတယ်တုံးတုံးကလေးဖွင့်လာဒါကုရ်အာန်ဖွင့်လာတယ်အဝင်ဝင်တို့လောက်ရရှိတာလောက် ငါလောက်တဲ့အတိတ်တွေပြောမိနစ်40လောက်ကြာမိနစ်40လောက်ကုရ်အာန်ရဲ့ဖွင့်ပြီးတဲ့အခါကျတော့ဆရာမတွေ40ဒီအတန်ကဘာကြောင့်ဖွင့်တာလဲ Your Islam Your Islam ဟာ Islam ဖြစ်လို့ for other relation တခြားပါလားဆိုရင်တခြားကဖွင့်တယ်ဩမြတ်လို့ရှမ်းပြည် ထိုင်းနိုင်ငံမွတ်စလင်မဟုတ်တဲ့မွတ်စလင်ဈေးရုံမဟုတ်တဲ့ဈေးရုံကုရ်အာန်ကျမ်းမြတ်ကိုမွတ်စလင်တယောက်စိတ်ဓာတ်ကျတဲ့အချိန်မှာကုရ်အာန်ကိုဖွင့်မိတယ်သူတို့ကုရ်အာန်ကိုသဘောပေါက်တယ်ကုရ်အာန်တန်ဖိုးကိုနားလည်တယ်ကျွန်တော်ရည်ကြည့်ရတယ်ယောဂမပြောင်းဘူးကျွန်တော်တော့ပျော်သွားတယ်နောက်တည့်ကျွန်တော်ရှစ်ချိန်ပြီးပြီအဲ့ဒီအောင်ကျွန်တော်တို့ဘာလို့ဆိုတော့တက်ကင်တော့ နောက်တစ်နေ့တော့ကျွန်တော်စိတ်ဒီနေ့တော့ဘုရားကြီးကျမ်းဖတ်မယ်လို့ထင်တယ်ဟုတ်တယ်လေဗရဏမမလုံလောက်ဘူးဘုရားကြီးကျမ်းဖတ်မယ်နောက်နေ့ကျမစ်ကတ်တို့ဒီမှာကြတော့နစာကြီးတို့ဘာလို့ဖတ်လဲဖတ်လဲဖတ်လာတာဟောကိုကုရ်အာန်ဖွင့်တယ်ဗျအစအဆုံးကုရ်အာန်ကိုဖွင့်တယ်သူတို့ကုရ်အာန်တန်ဖို့နားလေတယ် ကုရ်အာန်ကိုလာလိုက်ပါဖီလက်ခံတဲ့မွတ်စလင်တွေကုရ်အာန်တန်ဖိုးကိုဘယ်လောက်နားလည်လဲလူကြီးမင်းများစဉ်းစားဖို့ကျွန်တော်ချပြကဲကျွန်တော်ဒီကုန်ချုပ်အဲ့တော့တကွာရှိတဲ့လူကြီးယူမီလီယံပဲပေါင်းနေတယ်လေကောမောင်းနေတယ်လေကမ္ဘာအတေတမတော်ခံချရတဲ့ကြံယုံနဲ့အတေတမတော်အရင်ချရတဲ့ကြံယုံနောက်ကြမှာပါဘူး ဘာလို့လဲမရဘူးကိုကားစားအဲ့ဒီအများကြီးရှိတယ်ကုရ်အာန်အဲ့တစ်ခုတိုင်းတစ်ခုတိုင်းကလုံလောက်တယ်နော်ကုရ်အာန်မှန်ရောက်ထောက်ပါဖို့ဘယ်စာအုပ်မှမလိုဘူးနော်ဘယ်ပညာရှင်ထောက်ပါလည်းမှမလိုဘူးနော်ဝဘိရာခိရာတေဟောယူကိနု အဲ့ဒီတကွာရှိတဲ့လူတွေကသူတို့ရဲ့တက်တမ်းမှာပြောဆိုနေထိုင်ကြည့်တုံးခဲ့တဲ့ကြည့်တုံးမှုတွေယုံကြည်ချက်တွေဟာသူတို့ရဲ့အနာဂတ်မှာခံရမယ်ဆန်ရမယ်ဆိုတာကိုသူတို့တန်မြတ်ဖြစ်ပြီးလက်ခံတယ်တည်ပြီးမပြီးဘူးเนาะတည်ပြီးမပြီးဘူးဥလာအင်ကအိုင်လေဟို လူတွေဆိုတာအောင်မြင်တဲ့လူကြီးပဲမွတ်စလင်တရားအတွက်အောင်မြင်ခြင်းဤမိမိတက်တန်းတခြားသောအောင်မြင်ပြီးတဲ့အပြင်အနာကအလားရှင်မြတ်ရဲ့ရှေးတော်မောက်ရောက်တဲ့အထိအောင်မြင်ဖို့လိုတယ်အလားကတော့အဲ့ဒီလူတွေပဲအဲ့ဒီတက္ကဝါရှိတဲ့လူတွေဟာအုံနာအချက်လက်တွေနော်အဲ့ဒီအချက်လက်တွေနဲ့ပတ်သက်ပြီးရှိတဲ့တက္ကဝါရှိတဲ့လူတွေဟာ أولئك على هدى من ربهم အဲ့ဒီလူတွေပဲတဲ့သူတို့ကိုပြည့်စုံပြုံးတော်ထိမ့်သိမ်းလမ်းမြွနဲ့အလားရှင်မြတ်ရဲ့ထိတ်တရဲ့လမ်းမြွပေါ်မှာရှိတာသူတို့တဲ့ဟုတ်တယ်ဒီအလားလမ်းမြွတဲ့ပေါ်မှာရှိတာပဲအလားလမ်းမြွတဲ့မဟုတ်တဲ့စာအုပ်ကိုသူတို့မှလည်းမဟုတ်ဝအူလာအီကဟူမုလ်မူဖလီဟူန် သူတို့နမောကအောင်မြင်သွားလိမ့်မယ်အဲ့တော့ကျွန်တော်တို့ဘုရားကျမ်းမြတ်ကိုလက်ခံတဲ့စီမှာဟာဖကုလ်ဟက်ကုမင်ရဘ်ဘီကုမ်အမနာမင်းကြီးညာလူလာဆက်ရှိအာရဲ့20ကိုမင်းကြီးညာယနေ့ကဲမတ်တိုင်ဟောသာဝရမှန်တမဲ့အမှန်တရားကြီး အတင်တို့ကိုပြည်သူပြည်တော်ကအလားပြဝိပရိကုရ်အာန်ဖြစ်ကြောင်းကိုကြီးညာခိုင်းတယ်။အစ္စလာမ်ဘာသာရေးဆိုင်ရာစာအုပ်တွေကိုကြည့်လိုက်ကုရ်အာန်ပြင်ပကစာအုပ်တွေကဘယ်စာအုပ်မှဟတ်လို့မပြောဘူး။ဆွိုင်လို့ပြော။ဆွိုင်နဲ့ဟတ်တာအခြားစီ။ဆွိုင်ဆိုတာကနေမှနဲ့နေပြင်မှနေမှာ 59လမ်းပလီကိုမရောက်ဘူးတဲ့မရောက်တာကြာတဲ့လူဒီထဲဝင်လာပြန်တဲ့သွားတယ်လာမာပြီလူတွေလည်းပြောတယ်59လမ်းပလီသွားလာမာတယ်ဟုတ်တယ်သူလာမာသွားတယ်သူကြည့်တယ်ပလီကအရေးပေါ်မဟုတ်တော့အဲ့ဒါသူလာမာတယ်လာမာဆိုပြန်သွားနော်တို့အရေးပေါ်ကဟတ်မဟုတ်ဆွဲကြီးပဲဟုတ်ပြောင်းသွားမြန်မာနိုင်ငံမြို့တော်လည်းရန်ကုန်ဆိုတာဆွဲကြီးပဲဟတ်မဟုတ်အခုမြို့တော်ကြောင်းပါ เนาะအဲအဲ့တော့ကျွန်တော်တို့ကနားလည်ရမှာဗုဒ္ဓကျမ်းမြတ်ကိုလက်ခံတယ်ဆိုရင်ပြည်ပြည်ဝဝလက်ခံလေးလာကြည့်ပါအပေါ်ရာဖတ်တာကျေးဇူးတင်ပါတယ်သေဒီချက်ကသဘောပေါက်အောင်နားလည်အောင်ဖတ်ပြီးတော့အဖလဲရတဲ့တဲ့ဘယ်လိုလဲသေဒီချက်ကအပြန်အလှန်စဉ်းစားပါယူဒီမိမသဘောပေါက်ကျွန်တော်တို့ ဘယ်ကြောင်းမှမတက်တဲ့လူတယောက်ကကုရ်အာန်ကိုဒီလိုပြောနိုင်လူကြီးမင်းများကကျွန်တော်တဲ့အစာပေါင်းမြောင်များစွာပြောနိုင်ကျွန်တော်ပို့ချတဲ့တင်နာမှာကျွန်တော်ရဲ့ဆရာလေးကိုကျွန်တော်တင်ပြတယ်။ကျွန်တော်တပည့်မှမဟုတ်ဘူးဆရာလေးကိုပြော။အဲ့တော့ဆရာလေးတင်ပြတယ်။မင်းတို့ငါလောက်တော်ရင်မင်းတို့ညံ့တယ်လူညံ့တယ်မင်းတို့အားလုံးငါနဲ့တော်တယ်။ဒါမှမင်းတို့လာမယ့်အနာဂတ်ကိုမင်းတို့လွှမ်းမိုးနိုင် အဲ့တော့ကျွန်တော်တို့တွေဟာအလိုက်ရဲ့ဥဒိတကုရ်အာန်ကိုလက်ခံပြီးဆိုတေးတိထဲကောင်းလာရှိလက်မကပြန်ကြနိုင်တာစူးစမ်းမှလေးလာပါစဉ်းစားပါတွေးခေါ်လာမှဆိုကုရ်အာန်ဒီဘယ်လောက်ထိတော့မှန်ကန်တယ်တိကျတယ်ရှင်းလင်းထားတယ်အသေးစိတ်ပါတယ်ကုရ်အာန်ပြင်ပကအချက်အလက်တွေကိုကုရ်အာန်ထဲမှာဆွဲထည့်လို့မရဘူးဆိုတာဒီသဘောပေါက်ပါတယ်အဲ့ဒါကြောင့်ကျွန်တော်အချိန်နဲ့2မိနစ်လောက်မှန်တာအားလုံး နူးညံ့မြင့်တဲ့အခါမှာပဲကျွန်တော်ပထမဖုတ်ပါကိုဒီမှာပဲဒီတော့ဖြုတ်တယ်နောက်ကျွန်တော်အတဲ့မှာဘယ်နဲ့လဲဒီကောင်းစိတ်ကိုပိုင်း၃၄၅အဖြစ်ဆက်လက်ပြီးတင်ပြပါမယ်အန်ရဟမ်အလ်ဟမ်ဒူလ لله ရောဘီလ်အာလမီန် كي نسبحك كثيرا ونذكرك كثيرا انك كنت بنا بصيرا ကျွန်တော်မျိုးတို့ဒီအလားရှင်မြတ်ရဲ့ချမှတ်ပြတာလည်းသိတာအစိမ့်တစိုက်အတိတရားရှိရှိပဲတတိထားပြီးတော့ဘဝတိဆောက်တယ်အဲ့ဒီလိုတိဆောက်တဲ့အခါအရှင်မြတ်ရဲ့ပြဋ္ဌာန်းချက်ဝနဇကုရတာသတိရောအရှင်မြတ်ရဲ့ပြဋ္ဌာန်းချက်တွေပေါ်လာတယ်မြောက်များစွာအတိတရားတွေတိဆောက်ပါတယ်အင်နကကွန်တေဘီဒံပစူရာ ကျွန်တော်မျိုးတို့ရဲ့အားလုံးရဲ့ဘဝတည်ဆောက်တဲ့စနစ်အားလုံးစလေဆုံးစက်ကူးရင်နာကအစအရှင်မြတ်ကတွေ့မြင်တော်မူသောအရှင်ဖြစ်ပါတယ်။အဲဒါမို့ကျွန်တော်တို့အားလုံးဟာလာရှင်မြတ်ရဲ့ဥဒိတကျမ်းမြတ်ကုရ်အာန်ကိုယုံကြည်ပြီးသားလူတွေဖြစ်တဲ့အတွက်ကြောင့်ယုံကြည်ဖို့တော့တိုက်တွန်းကြမလိုဘူး။တည်တည်ချာချာလေ့လာပြီးတော့အဲ့ဒီအပေါ်မှာလက်တွေ့ကောင်းတဲ့ပေါ်ဆောင်ရွက်နေကြပါ إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما الله